ဖြစ်နေတာ။ဒါလည်းကမ္မဥပ္ပတိနာလို့ဉာဏ်ကြောင့်တရားကြီးပေါ့။ဘုရားဝင်ရင်စိတ်ဟာမဖြစ်နေတော့ဉာဏ်သွားတော့တာ။ပုဒိသသိဉ္ဇလနာပုဒ္ဒသနောက်ကြောင့်ပြန်ပွေးပြီးသိရနေတာ။အာယရိက အကုသိုလ်မပြုလို့ပြုလိုက်ရမှာမဖြစ်တာအနတ္တမှာအကုသိုလ်ပြုလိုက်ရမှာမဖြစ်တာအတ္တတိတိကစိတ်ကိုမြင်မှန်းပြီးတော့စေတသိက်ကိုကိုယ်ကိုတက်ပြီးလာတာအဲဒါဖြူစင်တောက်ပြောင်နေတော့ထိုပင်စိတ်ကို ကျင်းမတင်ဖြူစင်တပ်တော်နေတဲ့ပုဂ္ဂိုလ်စိတ်ကိုအာဝဏိတေရဲ့အောက်ပါဝရလာကြတယ်တော့သတိလေးပေးရင်ဉာဏ်နောင်းစေတသိက္ခာဝါစေတသိက္ခာဖြင့်သတိလေးကဉာဏ်လေးအာမည် ကနေတာမဟုတ်ဘူးတဲ့သူအမြဲတမ်းလည်းလောကတော့သူမှတော့အမြဲတမ်းလည်းဒီလိုတဲ့အမြဲတမ်းလည်းမှာပေါ့ဟုတ်တယ်လားနောက်ဒါအဘိဓမ္မာကုသကနာပဒနာဒီတန်သူတို့အထောက်အပံ့ဝင်ရောက်လာကြတဲ့မြေနှောင်းကြောင့်ဒီတဲ့စိတ်တို့ကြောင့်မြေနှောင်းနေတဲ့စိတ်တွေ အဘိဓမ္မာအကြာအမြင်သုတ္တမရှိလေသုတ္တကနာပုတ္တေဘုဒ္ဓေနတ္တနာနာတိမြတ်မောဟမတိတိသုတ္တနာနာကနာမတိရာအကြာအမြင်သုတ္တမရှိတဲ့ပုဂ္ဂိုလ်မသိပါဘူးတဲ့အကြာအမြင်သုတ္တရှိတဲ့ပုဂ္ဂိုလ်များမှသိတယ်ဒါရရပြဿနာလောကဝတ္တပဲအကြည့်အောင်မယ်ကိုယ်ကျင့်တဲ့အခါတရားတို့ နာနဲ့ပတ်ကြံနေလို့အဲကောင်းရမယ်အဲဒါကမှမတူနော်အဲနည်းနည်းနဲ့ကြည့် တွေ့တဲ့အခါကျတော့ပါပါရောတကယ်ပါပါမိုက်တယ်ပါကြလို့မသိလို့မြင်မှာပါမသိလို့လောဘဆိုတဲ့မြင်မှာနဲ့စိတ်မြင်မှာနဲ့အာရုံနဲ့ဝင်လာတဲ့အတွက်သိရုံကြလေးဆိုတဲ့ဘဝင်စိတ်ပါမြင်မှာပါတယ်ဆိုတာဒီမသိဘူးသာအတုဘဝဘုဒ္ဓသနောနာပဒါနာတိ ကြည့်ကြည့်တပ္ပံတဲ့ဘာဝနာဆိုတော့ဉာဏ်တော်မှမသိနေရောကြောင့်တပ္ပထိုပုဂ္ဂိုလ်အားစိတ်ဓာတ်ဘာဝနာစိတ်ကိုသိသိကြောင်းလုပ်ငန်းဒီနတ်ကြီးမရှိဣတိဒီလိုတပ္ပံပါရမည်စိတ်ဉာဏ်တော်မှမသိဘူးဆိုတော့ဒါတဲ့သူ့စိတ်ကိုသိအောင်လုပ်တယ်လို့မှသူ့မှာမရှိဘူးဆိုတာသိကြနေပြီဟုတ်လားသူ့စိတ်ကိုသိသိအောင်လုပ်တဲ့လုပ်ငန်းသူ့မှာရှိနေပြီဆိုရင်နော်စိတ်ဉာဏ်ကြောင့်မသိဘူးလား ဘိညာနာယနာမှာဖြစ်နေတဲ့ဖြူကျင်နဲ့ဖြူကနာဖြစ်နေတဲ့ဒေါသဖြစ်နေဒေါသဖြစ်တာဖြစ်တယ်ငါဒေါသဖြစ်နေပြီစိတ်မိုးနေပြီတရားဒီလုံးမကောင်းဘူးယုံကြည်မှုတရားတွေတွေ့လိုက်ရင်အေးငါတရားတွေတွေ့လိုက်ရင်အောင်ကြတယ်ဒါနာပြုမှုတရားပတ်မှုဘာဝနာတရားပေါ်များအားထုတ်တဲ့တရားနာပဲတရားတွေတော့ငါကြတယ်သိတယ်တရားကောင်းတာတွေလုပ်တယ်ဒီဘက်ကတော့မနေဘူးလေတရား ထုတ်ပြီးဆွဲထားလိုက်လို့ရှင်ဘယ်လိုပဲပဲရတယ်ဆိုတော့ရှင်သာသမိတို့တဲ့ဘာစေတသိက်မှာဉာဏ်နဲ့စေတသိက်ရှင်နဲ့စေတသိက်မကတ်ခဲနဲ့ထူရတဲ့စေတသိက်တွေမကတ်ခဲနဲ့ရှင်ပင်တောက်ကြောင်နေတဲ့ဘဝင်စိတ်ဟာတဲ့မြင်နာအောင်လုပ်ပေးတဲ့စေတသိက်တွေဝင်ရောက်လာပြီဆိုလို့ရှိရင်မြင်နာပါကြရောမြင်နာပါ မြင်တော့တာကိုအကြအမြင်သိတာမရှိတဲ့ပုဂ္ဂိုလ်ကမြင်တော့မှမသိဘူးလေအဲ့ဒါမသိတာခက်တဲ့အဖြစ်ဒီလိုမှကိုယ်စိတ်ကိုသိအောင်ပွားများတဲ့လုပ်ငန်းမရှိဘူးဆိုတာသိကြတယ်မဟုတ်လားအဲ့ဒါသိဟာမြင်တော့ရင်သိရမလားချမ်းသာမလားရှင်းပြရင်သိကြလား စေတေနာတံကိလေသေနာတံကိလေသံဒီမာနဝစိတ်တေသုတ်တေဝိတုဒ္ဒံတိဣတိဝတ္တမဟေတိနာစေတေနာစေတေတံကိလေသေနာဉာဏဝိညာဝါတံကိလေသေနာဉာဏတစိတ်တေနာစိတ်ကြောင့်မာနဝတ္တဝါတို့ဒီတံကိလေသံဒီမြင်လို့ရရုံဤ မြင်နာနေကြတော့မြင်နာတဲ့ပုံကိုမြင်နာတဲ့စိတ်ကြောင့်ဘာဖြစ်မလဲမြင်နာတဲ့ပုံကဘာဖြစ်ရမလဲလို့ဆိုတော့ဘုရားတရားတော်တိတ်ကိုတိတ်ကိုဒုက္ခတိပါတိကျင်ဟာတဲ့အဲ့လိုသိမြင်တဲ့ပုံကဟာတဲ့ဒုက္ခတိမကောင်းတဲ့ဖြစ်ခြင်းဘာမကောင်းတဲ့လာလာကိုပါတိကျင်ဟာလို့ရှိရည် စိတ်ညစ်နာနေတဲ့ပုဂ္ဂိုလ်မကောင်းတဲ့လိုက်ရမကောင်းတဲ့ဖြစ်ခြင်းတွေရှိရတယ်။စိတ်ညစ်နာနေတယ်လို့ဒီကမကောင်းကျိုးတွေပြီးတယ်ဒါတော့တွေ့ရတယ်။ဒါပြန်စိတ်ဖြစ်ပြန်တော့ကောင်းကျိုးပြီးတယ်ဒီဝတိပါဠိကဟာစိတ်ဖြစ်နေတဲ့ပုဂ္ဂိုလ်ပဲ။ဒီဝတိကောင်းသောဖြစ်ခြင်းကိုကောင်းတဲ့လိုက်ရလို့ပါဠိကဟာလို့ရှိရသည်။ဒီကစိတ်ညစ်နာရဲ့မကောင်းကျိုးရ စိတ်ဖြူစင်ရဲ့ကောင်းရရ။ဒါကြောင့်လည်းဆိုတော့စိတ်ဓာတ်ကလေရင်ကာယကံဝိညာဉ်ကမနောကံသုံးမျိုးမှာပရိ ထားနိုင်ဘူးလားအဲမသိရင်တော့ဉာဏ်သားဖို့ပယ်နိုင်ရလားမပယ်နိုင်ရင်ဆင်းရဲမလားဆန်းတာလားဆင်းရဲမယ်တဲ့အဲ့ဒီဉာဏ်သားသောတရားတွေကိုဥပ္ပတိလေတာလို့လည်းခေါ်တယ်တနည်းတိလေတာလို့လည်းခေါ်တယ်ဟုတ်ကဲ့လားဘယ်လိုခေါ်ကြလဲတိလေတာလို့လည်းခေါ်တယ်အခုမဲ့တရားတွေသူတို့ဘာကြလဲမိတ်ဟာမြင်မဲ့ ကိလေမြင်မဲ့စိတ်၌လွယ်ရုပ်လည်းမကြည်လေမှန်လားကိလေမြင်မဲ့စိတ်မစွဲရုပ်လည်းအင်းကြည်ရွှေဒီလိုပါအမြဲတမ်းဥပဒေနာတရားတွေဖြူစင်းနေတဲ့စိတ်မှာဝင်ပြီးတော့မတတ်ဘူးလို့လည်းပြင်ဒီစိတ်ဟာကြည်လင်တဲ့အတွက်အဲ့ဒီကြည်လင်တဲ့စိတ်ကဖြစ်တဲ့ရုပ်တွေကလည်းပါဖြစ်နေတယ်ကြည်လင်နေပြီတဲ့ကြည်လင်မြင်မဲ့စိတ်မစွဲရုပ်လည်းအင်းကြည်ရွှေစိတ်မြင်မဲ့ င်ချမ်းသာပင်ဖြူလင်းတဲ့ဒီနော် င်းဒီမဲ့စိတ်ဖြူရခြင်းတွေလို့ဖြစ်နေအဲဒီလေမြင်မဲစိတ်နိုင်စေရုပ်လည်းမကြည်လင်ဒီလေမြင်မဲစိတ်နိုင်စေရုပ်လည်းမကြည်လင် စိတ်လေးလို့ကြည့်ရင်မကောင်းတဲ့စိတ်ဖြစ်ရင်ဖြစ်မှန်းမသိဘူးလားရှိတယ်ကောင်းတဲ့စိတ်ဖြစ်ရင်မဖြစ်မှန်းမသိဘူးလားရှိတယ်ကောင်းတဲ့စိတ်ဖြစ်တော့ဒီစိတ်ကထပ်ထပ်ထပ်ကွာမှာပဲလို့ကွာအောင်ဒီစိတ်တွေကွာအောင်အာရုံပြုစဉ်းနေနှလုံးသွင်းနိုင်တယ်မကောင်းတဲ့စိတ်တွေဖြစ်နေလို့ကျရင်အော်ဒီမကောင်းတဲ့စိတ်ကကြာတည်တည်ရင်တော့ဒုက္ခပဲဘာလို့မလဲအဲငါအပေဖောချမ်းတဲ့စိတ်ပဲလို့အဲ့ဒီလိုစိတ်ထဲမှာပြီးပြီးတော့ အဲ့ဒီစိတ်ကိုပယ်နိုင်တယ်တဲ့မနေဘူးလို့ပယ်နိုင်မှာမလားအဲ့ဒါနေခြင်းဖြစ်တယ်ဆိုတာအဲ့ဒါစိတ်ဓာတ်ဘာဝနာပဲစိတ်ဓာတ်ဘာဝနာပဲစိတ်ဓာတ်ဘာဝနာဘုရားမြတ်စွာဘုရားကအမှုဒေသနာနဲ့အတူခုအခုဟာကာလပဋ္ဌာန်ခေါ်တယ်အဘပရမိဒံဒိဋ္ဌိစိတ်တံတာအာရဏုတေဥပ္ပကိလေနေဥပ္ပကိလေထံဆိုတာဒါကဏ္ဍတက္ခတာအမဲတက္ခကြည့်ပြောနောက်တစ်ခါမြတ်စွာဘုရားအဖြူတက္ခနေပြောသေးတယ် နေပြီးတော့မိန့်တော် ကြားနေပြီးတော့မြတ်စွာဘုရားရဲ့တတိတာဝကကစိတ်ချူနေကြောင်ပြီးရဲ့တဲ့ဥပကိလေသာတွေကလွတ်ကြောင်ပြီးတယ်အဲ့ဒါသိပြီဆိုလို့ရှိရင်တော့ဒီလိုသိတယ်ဆိုတာတက္ကစိတ်ကဘာဝနာအဖြစ်ကိတ္တကပါတဲ့တက္ကဒုက္ခောအစိတ်ကဘာဝနာစိတ်ကိုသိမိနိုင်ကြောင်းအလောကောင်းအလောမှန်ဒီအဖြစ်ရှိဤဤဤတို့တက္ကကမှားရမည်ဒီပုဂ္ဂိုလ်ဟာ ကိုယ်စိတ်ကိုသိကြောင်းအလုပ်လုပ်တဲ့ပုဂ္ဂိုလ်ပဲလို့မှတ်ရမယ်ဟုတ်ကဲ့လားအဲ့ဒါစိတ်ကိုသိဖို့မလိုဘူးလားစိတ်ကိုသိအောင်မလုပ်လည်းစစ်စစ်စစ်စစ်တာမှနည်းနည်းရှိတယ်ဘာမှအပြည့်မိမိစိတ်ကိုမသိဘလို့ဖြစ်နေတယ်မြင်သွားနေကြလားဖြူစင်နေကြလားအပြည့်ချင်းမှမှစစ်စစ်တာရယ်နောက်တစ်နည်းကရှုမှတ်ခြင်းအပြင်စစ်ဆေးတာလေဟုတ်လားရှုမှတ်ခြင်းအပြင်စစ်ဆေးတယ်ဆိုတာစိတ်ထွက်ရထွက်တယ်မှစဉ်းစားရင်စဉ်းစားတယ်မှလုံလုံလုံလုံနဲ့မှစိတ်ထွက်ရင်သိဆိုရမှာ ကြည့်ရင်ဒါသာကြည့်တယ်မဆုဖြစ်တဲ့စိတ်ဖြစ်စိတ်ကိုဖြစ်တဲ့အတိုင်းရှိပြီဆိုလို့ရှိရင်ဒီစိတ်ရဲ့အကောင်းတော့အဆိုးတော့မသိသေးဘူး။ဒီဒီဒီကအဆိုးတော့ဖြစ်နေရင်လည်းရှုမှတ်ခြင်းအပြင်လည်းဒီအဆိုးတော့ကွာကြမှာပါဘူး။ကွာကြရတယ်။ကောင်းတဲ့စိတ်ဖြစ်နေလို့ရှိရင်ဒီကောင်းတဲ့စိတ်ရဲ့ဖြစ်ဖြစ်တဲ့ဖြစ်ဖြစ်တဲ့ဖြစ်ဖြစ်တဲ့ဆိုတော့မသိသေးတဲ့အနိစ္စတဘာမသိသေးဘူးလား။သိတယ်။ဒါကြောင့်မလို့ရှုမှတ်ခြင်းအပြင်လည်းသိသေးနိုင်တယ်ဒီလိုမဟုတ်ဘဲနဲ့ ။ဒါကလေးမိမိစိတ်တော့သင်္ကြန်သုံးတာပြီးတော့ဘယ်လိုစိတ်ဖြစ်နေကြလဲ၊ဝင်နှန်းနေကြလား၊ခြူနေနေကြလား။အဲဒီလိုစိတ်ကညာပြန်ပြီးတယ်။ဒါကြောင့်မလို့ပုဂ္ဂိုလ်ပြီးဉာဏ်များလို့ရှင်နေစဉ်သိရမည်။ဟုတ်ကဲ့။မြတ်စွာဘုရားမြတ်ကသောရယမြို့မှာသောရယတတိကြီးတဲ့နေ့မှာသူတတိယကတရားတော်တာ တရားပေါင်းခေါ်နေတဲ့ ရှင်ရဟန်းတော်များငါသမီးဖြစ်တော့ကောင်းမလဲဘယ်လိုပဲဖြစ်တာဒီရဟန်းတော်များငါသမီးမကောင်းမလဲဒီမင်းကြီးကိုပြောတာရဟန်းနာရှင်မြတ်ပြီးတော့ရဟန်းနာရှင်မြတ်ပြီးတခါတည်းကတစ်ဖက်လှည့်ပြီးတွေးလိုက်တယ်တော်တော်စိတ်ကြည့်နေပုံ ကျိုးတော့မှမဟုတ်ဘူးဆိုလို့ရှိရင်လည်းငါသမီးကဒီနေ့ဒီနေ့ရှင်ပြလာကြဘယ်တော့ကောင်းမလဲစိတ်ကျူးနေရတာမြင်သွားနေတာမြင်သွားနေတာသူကတိကဒီဘက်ကဖြူခနဲ့စိတ်ပဲမြင်နာနဲ့စိတ်ပဲကဒုက္ခကမသိဘူးအဲ့ဒီစိတ်ထဲဖြစ်တာဘက်ကထုတ်ပေါ်ပြောတာမဟုတ်ဘူး လောကဒုက္ခတရားရှင်ကြီးကိုပြောတာလည်းမဟုတ်ဘူးသူ့မိတ်ဆွေငယ်ချင်းတွေပြောတာလည်းမဟုတ်ဘူးစိတ်ထဲမှာလည်းဖြစ်နေတာအဲဒါကလည်းဘုရားမကြာရှင်ကြီးကပြောဖြစ်တာလည်းမဟုတ်ဘူးစိတ်ထဲရင်ဖြစ်ရောဘာသာပေါ့လားမနောကံတဲ့အဲ့ဒီမကြည့်ပါဘူးဟုတ်ပါလားဝိညာဉ်ကာယကံအဖြစ်ပြုလို့ဒီဘက်ကထုတ်ပြောပြီးကာယကံတို့ပြုလို့ လက်ပါပြုလုပ်ပြီးမှဒါအပြည့်ကြီးတာကိုမနောကစိတ်ထဲဖြစ်လာတော့အပြည့်မကြီးပါဘူးဒီလိုပဲသူတွေမအောင်ဖြစ်ဘူးလားအမှကြလည်းဘယ်လိုတော့တန်တန်တော့ဥဒ္ဒံပြုတော့ရအောင်ဟုတ်လားဒါပေမဲ့အရှင်သူကြီးကယဟနာမတိမြတ်သူတွေးလိုက်တာကလည်းတော်လုံးတန်ရုံကတွေးလိုက်တာမဟုတ်အဲ့ဒီစိတ်ကလေးဖြတ်ထားတဲ့ဖြစ်ပြီးလို့ဒီစိတ်ကလေးချုပ်သွားရော တွေကတောတွေကတတိကအပြင်မှပြီးတော့ရောက်ကြဒါပေမဲ့လို့တကယ်တကယ်ကြတော့အဲမိမဖြစ်ပါတယ်အဲ့ဒါသူများမသိဘူးသူဟာသူပဲပြီးရ တဲ့အခါကျ တော်ရင်းရှိတယ်ဒီပေါ်ပြီးဆက်နေတာဟိုမှာဒီလိုလို့ရှိတာကအခုဒီလိုမအောင်အောင်ဖြစ်နေ။နောက်တော့ကျောင်းမှာပြောတော့နားရဲတော့ဒါရဲတက်ပြီးတော့ကုတ်ကုတ်ပြေးလိုက်တာ။မနောကတက်တော့အပြစ်ပေးတာ။အဲမှာတကယ်ပုဂ္ဂိုလ်ကိုသွားပြစ်မှလိုက်တာ။ပြစ်မှလိုက်တာလည်းတကယ်လုံးပြစ်ခဲ့ပြီးသွားပြစ်မှလိုက်တာ။ ကိုယ်စိတ်မြင်နာမှာလေမြင်နာမှာမလို့တော့ဒေါကတိပါတိသင်္ခါဆိုတာဒေါကတိမဘာမှဖြစ်ခြင်းကိုပါတိသင်္ခါအလိုရှိအားဤဆိုတာအလိုရှိအားပါတော့မှာရဟိုရမှာတော့ကျောင်းကဘာမှလို့ပါတိသင်္ခါအလိုရှိအားဤလို့ဘာသာပြန်တာအတိတ်ကဒေါကတိပါတိသင်္ခါဆိုတာအဲ့ဒီပြန်လာတဲ့စိတ်ကမဘာမှဖြစ်မှာသိကြတယ်ဒါပြောဘာမှဖြစ်မှာဒီဟာတော့သူကဘာမှဖြစ်တာမလားမှဖြစ်တာဒီနေ့ကစိတ်ကလည်းဖြစ်နေတဲ့စိတ်က သူစိတ်ကိုဉာဏ်မှာအဲ့ဒီတော့မသိရမှာမသိဘူးမကောင်းလို့ရမှာပဲအဲ့ကိုကြောနေပါတော့လားကိုစိတ်ကြောင့်ဆိုတာစိတ်ကြောင့်မသိတာဒီမှာကြောင့်လောနေယူပြလို့ရတယ်အဲ့တော့မလောနေပြန်လာအကုတ်ကိုသိလို့မရအရင်ကြည့်ဘူးလားဒီကြည့်ရဲ့အိုးဒီကလေးကဒုက္ခရောက်လာတာတော်တော်ကြီးရောက်တဲ့အခါကျတော့မင်းတို့တရားတော့အရွယ်ကလည်းအရွယ်က ဒီတော့ဘယ်လိုမကောင်းနေမှာကြတော့ဒီကလေးကလည်းကမနာနာဆိုတော့တက်တဲ့ကတတိယကတည်းကလက်ထိုက်ယူလိုက်တယ်။အဲဒီတတိယနဲ့ကလေးကပါဖြစ်ရတယ်များတော့ညီမနဲ့ဆက်ရအကျိုးပဲဟုတ်ကဲ့လား။ဒါအဲဒီကလေးကပါပြီးတဲ့အချိန်ကျတော့တော်ရရပါ တိုင်းပြည်ကသူ့မိတ်ဆွေကလည်းပဲအဲ့ဒီကောင်းလို့လာရင်တက္ကသိုလ်ကြီးရောက်တော့သူကအိမ်တော်ကပြန်ပြီးတော့ဟောငါ့ကနေရင်ပဲတော့သူလာသူစားသူကနေချင်းအဲ့ဒါငါကောင်းမှလည်းဒုတိယပြည်ကိုခေါ်ခိုင်းတယ်။ငါကောင်းကျွန်တော်တို့ကကျွန်မခေါ်လို့ဆိုတော့ဒီတကားလည်းလိုက်ပါတော့သူကလည်းကုံကမဟာခံကြတယ်ဒီအိမ်ကဆိုလို့ရှိရင်ငါကကုံကနဲ့ရောက်မှာတော့ကျော်ကြတာဟောကြတာသူကသိပြီးပြောတယ် ကလေးလေးကမှဒီမင်္ဂလာအဲဒါရတဲ့ဒီလိုပါတယ်မင်္ဂလာဆိုင်တဲ့ဘာလို့သူကတမန်နေလဲဒီကကြောင်းနေတယ်ဘာမှလည်းမသိတာနာမသိပါဘူးလေမေးလိုက်တာလည်းငါပဲလေရောသူကညိုတယ်ဟာအထက်တန်းသားလူတွေကတွေးနေတယ်ဆက်နေတယ်ဘာမှခဏဘယ်လိုကျုပ်လည်းကျွန်တော်လည်းမသိပါဘူးချမ်းမပါဘူးကျမအဆက်မငယ်ကျမဟုတ်ကျမကဒီလိုမိတ်ဆွေမိန်းမမိတ်ဆွေရှိပါဘူးတကယ်လို့ရှိတာ ကြီးကြတော့မှငေါ့ကြောင့်အကုန်ကြောင့်ဆွမ်းရတာကိုဒီခါကြတော့မှဘယ်နဲ့ကျင်းလာတော့ဝမ်းနဲ့ပတ်သက်ဖြစ်လို့မင်းတို့တော့ကလည်းမင်းတို့မြင်မလိုက်တာပဲဒီအချိန်ကြာမင်းဒီလိုမှနေကြတယ်ရှင်မဟာပုဂ္ဂိုလ်ကိုသိရနေရမှာပြီးတော့မင်းကတော့လိုက်လို့ရှိရတော့ဘာမှမဟုတ်လို့ဒီရှင်မကကျင်းနေပြီလို့ဆိုရင်ဒီအကုသိုလ်ကပြေကြပါတော့မင်းဒီလိုဆိုလို့ဆိုလို့ ဆိုရင်လည်းငါလည်းပါလို့မမနေဘူးဒါနဲ့ပြေးတော့တာဒီရောက်တော့လည်းဘယ်သူမှအကြောင်းပြတာမဟုတ်တော့ဘယ်သူမှလည်းအကြောင်းမပေးမှလည်းသတိမရဘူးဒီလိုနဲ့ကြည့်တာတော့ဟောဒီပရိသတ်ကမရနိုင်ဘူးမြန်မာနဲ့ပြည်ရဲ့ဆိုးဆိုးဆိုးဆိုးဘလောက်လေးလိုက်ခံရလဲဗျာအဲ့ဒီအဲ့ဒီပရိသတ်ဆိုရတာဆိုးဆိုးကြီးလေးပဲပေါ့လေအဲ့ဒီလေးပဲဘလောက်သိနေရတဲ့ဘာလို့ခံရမလဲ တဲ့စိတ်ကိုမသိလို့မသိတော့မတော်နိုင်ဘူးမတော်နိုင်တော့တော့ဒီစိတ်ကြောင့်ခံရရတယ်မကောင်းလို့ဆိုလို့ဘုရားကြည့်ရတာတကယ်ကြည့်တာအခုကလည်းအဲ့လိုရှိတဲ့တချို့ကအဲ့ဒါစိတ်မှမကြည့်တဲ့တကယ်လို့မှလူပြောင်းလာတာပဲတော့ပြောင်းလာတယ်လို့အားမလားသူပြောင်းကြည့်လို့ရှိရင်အာတခုခုဒီကပြမှားတာရှိတယ်အခုကဒီမသိလို့ပဲ တော့တောင်းနေတာတော့အများကြီးပြီးတော့ဒီမှာလည်းရှိရင်လည်းရှိတာပဲကြောင်းကြတယ်မှန်လားဒါကမင်းမမှာလေမင်းမမှာအရာရတဲ့ပြည်ကအဲ့လိုပဲဒီကိစ္စကြည့်တာပဲဘုက္ခလည်းကြည့်တာပဲဓမ္မဟာကလာတော့ဓမ္မဟာဖြစ်ပြောင်းတယ်လေဓမ္မဟာမပြောင်းဘူးဒီဓမ္မဟာဒီဓမ္မဟာလာမေလာမနေနဲ့အရှင်ဘုရားမတိဒီတဲ့ဘယ်ကအအဖြစ်တက်တဲ့ဒီရတယ် မှာပြတ်နေတော့ရှင်ကြည်ခြင်းမရှိဘူး။ဘာမှမဟုတ်ဘူးဒါမှမဟုတ်လား။ဘာသာရဘာသာကြတော့ကြတာတဲ့ရအငယ်ကမှရှင်ကြည်ခြင်းမရှိဘူး။ဥပဒေကြတဲ့ရှင်ကအာရိကမင်းကြီးကမလာတာ။တောက်ကြတဲ့ကတပည့်တော်ငယ်ကမှတဲ့ရအကြီးကဒီလိုဒီကြောင့်ဒီလိုလိုဖြစ်တာတော့။ဒါကြောင့်လည်းအရှင်ကလည်းပြန်မှန်းနေတဲ့ပြန်မှန်းတဲ့အကုသိုလ်တန်ကိုဒီထံမှာဒီပါအရှင်ကဆောက်။ကျမ်းစာကငယ်ကမှရားရနေပြီးတော့ ဒီမှာတော့ရှောက်ထားတယ်ဒီလိုဆိုတော့ဒါပေမဲ့တကယ်ကြတော့မဟုတ်ပါဘာလဲကောင်ကိုကိုကိုတိုင်းကလည်းပဲဝန်တော့တက်တာမျိုးကြီးချက်မှလည်းဒီအရှင်ကြီးပြီးတော့တောင်းမှရှောက်ထားမှာပါပဲဒါကလည်းဒီကအေးတို့အပြစ်မျိုးပါဘူးအပြစ်ရှိခက်လက်ပါတယ်ခက်လက်ပါတယ်လို့လည်းပြောလိုက်ရောအခဏမင်းကလေးဟာယောက်ျားလေးပြန်ဖြစ်တာယောက်ျားလေးပြန်ဖြစ်တာဒါနဲ့လည်းဒါကတို့ဒီအာ မျိုးကမလိုက်ပါဘူးခင်ဗျာမိကြီးတော့အောင်ဘလောက်တော့မှတက်တက်ခဲမှမဘလောက်ပြောရတဲ့ငါဘဝအောင်းရလားဒီဘဝမျိုးမှာငါတော့တာတက်လက်ပြီးတော့ဘဝမိတ်ဆန်ပြီးတဏှာဖြစ်နေတဲ့ဆိုငါကမိုက်တယ်လို့လောကမှာရှိအောင်မလောက်တော့ဒီဘဝကိုဆက်လို့ဘုရားပြီးတော့ပုံပြီးရှိလို့ပဲရှိတယ်အရှင်မဲ့ဒီမှာတော့ငါရဟန်းပြီးတော့ဆိုပြီးအရှင်ကပြီးမှမှာပဲရဟန်းပြီးတော့ပါပြီးဆိုပြီးလမ်းပြီးလိုက်တော့တလဲတရားကြီးကတရားပြ အားဖြင့်တရားပွားများအားထုတ်တဲ့အခါကျတော့ပရိဒါတရားပါကိုယောဂီတို့အားထုတ်နေတဲ့တရားပဲ။အမကြာရင်လည်းလက်လို့ခေါ်လို့ရပြီလားဘာမှဖြစ်တာ။အဲ့ဒီရဟန္တာဖြစ်တဲ့ပုဂ္ဂိုလ်တွေကိုသိက္ခာပရိဒါပါလို့သာပြောခေါ်တယ်။သိက္ခာပရိဒါပါကနောက်ဆုံးဘဝနောက်ဆုံးဘဝဖြစ်နေ